တိမောသေဩရစာပရမဆောင်အခန်းကြီးနှင့်အငယ်1မှ9ငါတို့သည်ဖျားဝတ်၌မွေလျော်ခြင်းလျောက်ပတ်စွာကျင့်ခြင်းအမျိုးမျိုးကိုပြု၍ညင်ဝတ်စိတ်ညံစွာနေရမည်အကြောင်းရှင်ဘင်မှဆ၍မင်းအာနာရှိသောသူအပေါင်းတို့နှင့်လူအမျိုးမျိုးတို့အဖို့ဆုတောင်းပတနာပြုခြင်းမေတ္တာပို့ခြင်းကျေးဇူးတော်ကိုချီးမွမ်းခြင်းကိုရှေးဥစွာပြုစေခြင်းငှာငါတိုက်တွန်းသွေးဆောင်၏ အကြောင်းမူကားထိုသို့သောအမှုသည် ကောင်းသောအမှုဖြစ်၏ငါတို့ကိုကယ်တင်တော်မူသောအရှင်ဘုရားသခင်နှစ်သက်တော်မူသောအမှုလည်းဖြစ်၏လူအပေါင်းတို့သည်ကယ်တင်ခြင်းသို့ရောက်၍တမာတရားကိုသိစေခြင်းငှာဘုရားသခင်အလိုတော်ရှိ၏ဘုရားသခင်တဆူသည်ရှိတော်မူ၏ဘုရားသခင်နှင့်လူတို့၏စัจ जा မှာလူဖြစ်သောယေရှုခရစ်သည်ဟူသော အာမဂံတူသည်ရှိ၏ ထိုအာမခံသည်လူအပေါင်းတို့ကိုရွေးအံ့သောငှါကိုယ်ကိုကိုယ်စွန့်တော်မူပြီ။ကာလအချိန်တန်မှသက်သေခံခြင်းရှိ၏။ငါသည်ထိုသက်သေခံသောသူအရာ၌၎င်း၊တမန်တော်အရာ၌၎င်း၊ယုံကြည်ခြင်းတရားနှင့်သမ္မာတရားကိုတပါးအမျိုးသားတို့အားဟောပြောသောဆရာအရာ၌၎င်းခန့်ထားတော်မူသောသူဖြစ်သည်ဟုငါဆိုသော်၊မုသားစကားကိုမဆို၊မှန်သောစကားကိုဆို၏။8 တို့ဖြစ်၍အရရတို့၌ယောက်ျားတို့သည်အမျက်ထွက်ခြင်းငင်းခုန်ခြင်းမရှိဘဲတန်ရှင်းသောလက်ကိုချီ၍ဆူတောင်းစေခြင်းငှာငါအလိုရှိ၏ထိုနည်းတူ မိမတို့သည်จิตသောသပင် ရွှေတစားကြောက်ပလဲအဖိုးထိုက်သောအဝတ်နှင့်ကိုကိုမစင်ဘဲရှက်ကြောက်ခြင်းအိန္ဒြေဆောင်ခြင်းအပြင် လျောက်ပတ်သောအဝတ်နှင့်၎င်းဘုရားသခင်အားရိုသေလေးမြတ်ခြင်းကို ဝန်ခံပြုစုသော မိမ့်မဆင်သင့်သည့်အတိုင်းကောင်းသောအကျင့်နှင့်၎င်းကိုကိုကိုတစားဆင်စေခြင်းငှာငါလိုရှိ၏မိမ့်မသည် အုပ်ဆိုးခြင်းကို အစဉ်ဝန်ခံ၍တိတ်ဆိတ်စွာတင်စေ မိမသည်ဆုံးမဩဝါဒပေးခြင်းယောက်ျားကိုအစိုးတရားပြုစေခြင်းအခွင့်ကိုငါမပေးသူသည်တိတ်ဆိတ်စွာနေအပ်၏အကြောင်းမူကားအာရန်ကို ရှေ့ဥစွာ ဖန်ဆင်းတော်မူ၍နောက်မှဧဝကိုဖန်ဆင်းတော်မူ၏ထိုမှတပါအာရန်သည်လှည့်ပြားခြင်းကိုမခံမိမသည်လှည့်ပြားခြင်းကိုခံ၍လွန်ကျူး၏သို့တော်လည်းအိန္ဒြေဆောင်ခြင်းနှင့်တကွယုံကြည်ခြင်းချစ်ခြင်းတန်ရှင်းခြင်း၌တည်လျင်တားဖွာခြင်းအမှု၌ကယ်တင်ခြင်းသို့ရောက်လိမ့်မည်